တင်ပါဗျာရှင်ဗျာဟိုစစောကပြောရတဲ့ဟိုအမဒန်တီဇက်တော်မှာသူကယဟန္တာအရှင်မြတ်ကိုလှူဒန်းနေဆိုတော့အဲ့ဒီယဟန္တာအရှင်မြတ်ကိုလှူဒန်းတဲ့အချိန်မှာအလှခံပုဂ္ဂိုလ်ကအာဖိုးဝင်စားကြလို့လားဒါမှမဟုတ်နိဗ္ဗာန်ကိုအာရုံပြုကြလို့လားဒါမှမဟုတ်ရင် ယဟန္တာတို့ရဲ့စိတ်ဖြစ်စဉ်ကြောင့်မဟာကရိယာစိတ်နဲ့ပဲနေနေတာလားအဲ့လိုလှူဒန်းတဲ့အချိန်မှာယဟန္တာရဲ့စိတ်နဲ့ဆိုင်လားဗျအဲ့အကျိုးပေးမှုပါဟိုအလှခံဘက်ကဟိုဟိုအင်္ဂါရက်ကိုပြောတာပါဗျအလှရှင်ဘက်ကအင်္ဂါတော့ဆရာတော်ဘုရားပြောတာအကုန်လုံးပြည့်စုံနေရဲဆိုတော့အလှခံဘက်ကယဟန္တာဖြစ်ယုံနေတဲ့လုံလောက်လာတောင်းမို့အလှခံပုဂ္ဂိုလ်ရဲ့ရဲ့ဟိုဟိုစိတ်ဆန္ဒဒီ ဖိုဝင်စားနေတဲ့စိတ်ဖြစ်စရာလိုလားဒါမှမဟုတ်ရင်ယဟန္တာပုဂ္ဂိုလ်ဖြစ်ရင်ပြီးရောပဲလားဖေ။သူကဟိုယဟန္တာပုဂ္ဂိုလ်ဖြစ်ရင်ကိုပဲဒါလူကံပုဂ္ဂိုလ်ဘက်ကစင်ကြယ်နေပြီပေါ့နော်သို့တော်ဦးဇင်းတို့သမင်ကြီးဆိုတဲ့ဒီဒါနကောင်းမှုတစ်ခုမှာပြည့်ပြည့်စုံရမယ်ပေါ့ဒိဋ္ဌဓမ္မဒုက္ခဝိရတာလို့အချိုးမျိုးမှာလို့သူကနိရောဓဓမ္မဘက်ကထပြီးပြီးခြင်းဖြစ်ရတယ်အဲနိရောဓဓမ္မဘက်ကထပြီးပြီးခြင်းဖြစ်ခဲ့ရင်တော့ဒါဟိုအကျိုးပေးပို့ပြီးတော့ဟို တန်တယ်အချိုးပေးမြန်တယ်လို့ဒီလိုသုံးတယ်သို့တော့လူကံပုဂ္ဂိုလ်ကတော့စင်ကြယ်တဲ့လူကံပုဂ္ဂိုလ်ပေါ့စင်ကြယ်တဲ့လူကံပုဂ္ဂိုလ်ယာယီအတွက်ကတော့ဦးဇင်းတော်ကဒီယန္နာပုဂ္ဂိုလ်ဖြစ်ပြီးဆိုပဲဆိုရင်ကိုပဲနိဟိုကိတ္တတာအညီကြီးကအကဲစင်သွားတဲ့အတွက်ကြောင့်စင်ကြယ်တဲ့လူကံပုဂ္ဂိုလ်ဖြစ်ပါပြီနော်အရှင်ဖျားအရိယာပုဂ္ဂိုလ်တွေကပုဂ္ဂိုလ်က၄ပါးရှိတယ်နော်ဖျားသောတာပတ္တိတက္ကတာနဲ့အနာဂမိယဟန်မှာဆိုတော့ အဲ့ဒီအရိယာပုံကိုယ်တွေကလေဟိုအရိယာသူတို့စိတ်မှာစိတ်အစဉ်မှာဖြစ်နေတဲ့ဟိုမဟာကုသိုလ်စိတ်တွေနဲ့ပဲအမြဲနေရလားဒါမှမဟုတ်ရင်သူတို့အချိန်ရတိုင်းဟိုဖို့ဝင်စားနေတာလားဖေပုံမှန်ပေါ့နော်ဖေတပည့်တော်အဲ့ဒါလေးစိတ်အရန်စိတ်ဝင်စားလို့ပါဖေနောက်တော့ဒီမိုက်ဒီလိုပေါ့ဟိုသူ့ပုံကိုယ်နဲ့လည်းဆိုင်တယ်နောက်တကဟိုခုနသောတာပန်ပေါ့သောတာပန်တကရကံဆိုရင်တော့ဦးဇင်းတို့ ရေပုံရကိလေသာတွေကတတဝိဟာရတော့ခုနကနိဗ္ဗာန်ကိုရသလောက်အာရုံပြုဒါရဟန္တာပုဂ္ဂိုလ်တွေပေါ့ဒီအောက်ကသူသောတာပန်သက္ကာရကံဆိုတော့ဦးဇင်းတို့သူကြပါဆိုတထင်ရှားတဲ့တာရကဆိုဦးဇင်းတို့ဝိတာခါလို့ရှိတယ်ပေါ့နာတပိန်လို့ရှိတယ်ပေါ့သူတို့ကသောတာပန်တွေပဲအဲသောတာပန်ဆိုလူမှုကိစ္စနဲ့လူနေတဲ့အပိုင်းကြတော့သူကအမြဲတမ်းဘဝင်စားနေတာမျိုးတော့မဟုတ်ပါဘူးသူတို့ရဲ့လောကီကိစ္စတွေကိုလုပ်တယ်အဲ့တော့မာကုသိုလ်ကုသိုလ်စိတ်ကြီးတော့အဖြစ်များမှာပေါ့နော်မာကုသိုလ်စိတ်ကြီးအဖြစ်များမယ် ရန်ကာမှာတော့လေခုနပုံဝင်စားပြီးတော့ဟိုပုံဟိုစိတ်ကြီးဖြစ်မှာပေါ့နော်အဲ့လိုမျိုးရှိအဲ့တော့ရန်နာကြရင်တော့ခုနကရိယာစိတ်ပေါ့အဲ့တော့ရန်နာကြရင်တော့ဆိုရန်နာကြတော့သူကခုနဟိုဟာမရှိတော့ဘူးသူဘာပဲလှုပ်လို့မှနောက်ဆုံးစေရပဲဟိုတတ္တဝါတွေကိုမေတ္တာပို့နေပို့နေအဲသူ့မဟုတ်လို့ခုနဟိုကာယကံကုစုပေါ့နော်ဟိုဝေယဝိဇ္ဇလုပ်မယ်ရှင်သာရိပုတ္တရာတို့ဆိုခုနကျောင်းတိုက်ရဲကိုတန်တဲ့တန်ဃာတွေဆွမ်းကံကြွသွားပြီဆိုတခါတည်းအဲကျောင်းတိုက်ထဲမှာလိုက်ပြီးတော့ကျောင်းတိုက်ဝေယဝိဇ္ဇပေါ့ ဟိုနောက်သင်္ကန်းမကောက်ရသေးတာလိုက်ကောင်းမယ်အမှိုင်မလဲရသေးတာလဲမယ်ဒါတွေကဟိုအကယ်၍တာမန်ကရဟန္တာမဟုတ်ပင်ဒါကုစုလို့ပေါ့အဲသို့တော်ခုဒီမှာကျတော့သူကကရိယာစိတ်ကြီးဖြစ်နေတာပေါ့အဲကြတော့သူကဟိုကရိယာစိတ်ဟာသူတို့ရှင်သူဗုဒ္ဓဆိုတာရှိတယ်ရှင်နာရပင်ကညီပဲရှင်သူဗုဒ္ဓဆိုတဲ့မတင်ပြကသူကဗုဒ္ဓနုတ္တိပွားများတယ်မေတ္တာပို့မေတ္တာပို့တဲ့နေရာမှာအင်မတန်မှဟိုဣတရက်ပို့တာများတယ် အဲ့တော့ तू ကဒီဟိုစွန့်ခံတဲ့အခါဆိုလို့ရှိရင် तू ကကြတော့မေတ္တာဝင်ပို့တာမေတ္တာဥပဒံဝင်လာတယ်ပေါ့ဆိုကြပါဘူးအဲ့တော့ तू ကဟိုရဟန္တာဖြစ်နေပြီသို့တော်ကစွန့်ခံကြွပြီဆိုရင်ခုနဒါခုနလူချင်းကိုပေါ့မေတ္တာပို့ပြီးအဲ့ချိန်မျိုးမှာဆိုရင်တော့ तू ကမေတ္တာပို့တာကရိယာစိတ်ဖြစ်နေပါဟိုခုနဟိုဖလားသမဘာပြန်ဝင်စားနေတယ်ဆိုတာဓာတ်တခုစိတ်တော့ဖြစ်မှာမဟုတ်ဓာတ်တခုကုစု ဓာတ်တဘုံဦးဇင်းတို့ဟိုမက်မက်ကတော့ကုစုပိုလည်းကုစုတဲ့အထက်မျိုးဓာတ်တဘုံကုစုတော့အဲ့ချိန်မှာဖြစ်မှာမဟုတ်ဘူးသူကမေတ္တာဝင်စားမေတ္တာပို့နေတဲ့အတွက်ကြောင့်သူကြရဟန္တာဆိုတော့ကရိယာဖြစ်တာအဲ့ဒါမျိုးတော့ပုဂ္ဂိုလ်တဦးနဲ့တဦးပေါ်မှာဟိုအရိယာသူတော်ကောင်းတွေရဲ့အပေါ်မှာလည်းဟောနောက်တစ်ချက်ကခုနပြောတဲ့ဟိုယန္နာနဲ့ခုနဒီသောတာပန်တက္ကရာကနဲ့အဲ့လိုပေါ့ယန္နာဟိုရိယာတွေကကြွားချမှုလည်းရှိတယ်ပုဂ္ဂိုလ်တွေရဲ့ဇေယိုက်လည်း အင်းဒီဇရိုက်ပေါ်လဲမူတည်ပြီးတော့အကုသိုလ်လဲဖြစ်ကုသိုလ်ဆိုတာကပုံဝင်စားတာလို့ဒီလိုကုသိုလ်တွေမာကုသိုလ်စိတ်တွေမာကရိယာစိတ်တွေဒါမျိုးတွေတော့ဟိုထိုက်တင်အားလေးရောဆိုတာဖြစ်နေပါပဲဘယ်ပုဂ္ဂိုလ်မှာဘာဖြစ်ရမယ်လို့ဒီလိုတော့ဥစဉ်လို့တတ်မှတ်ချက်တစ်ခုအနေနဲ့နားလည်ထားလို့မရဘူးပေါ့နော်တင်ပါဗျာဒီစတင်ပါလေဗျာကိုကိုတို့ရမို့ကြောဆရာတော်ရှောက်လို့ရပါပြီခင်ဗျာ ကဲအရှင်ဖျားတပည့်တော်သူရမို့ကြပါဗျာရှင်ဖျားဒီနေ့အသင်သွားတဲ့ဒီဇန်၄မျိုးပေါ့ဗျာဒီအာကာမဘုံကရှုရတာလားအရုပဘုံကပြင်မာဒီမှာရှုလို့ရတာလားဗျာဟောဒီကာမဘုံကပေါ့ဒီကုကုလူသားတယောက်ပေါ့ဦးဇင်းတို့ဆိုတာပြင်သောကာရဘုံထဲမှာဒီကာမဘုံပေါ့ကမောသရဘုံထဲမှာရှိနေတာပေါ့နဗီ၆တန်းနဲ့လူဘုံဆိုတာဒါကာမဘုံပေါ့ အဲ့ဒီလူသားတွေရှိလို့ရပါတယ်နော်လူသားတွေရှိလို့ရတဲ့အတွက်ကကာမဘုံမှာပဲရှိလို့ရတယ်သို့တော့ဒီဟာတွေကိုရှုလို့ဒီဇန်တရားတွေဇန်တရားတွေကိုရှုရှုပြီးတော့ဒီဇန်တရားတွေကိုလျော့ကြမတော့အောင်ပေါ့လျော့ကြမတော့အောင်ထိန်းထားနိုင်လို့ဒီကနီးအထိဒီဇန်တရားတွေကိုထိန်းသွားနိုင်မယ်ဆိုရင်တော့ဟောသူကဗမာဘုံရောက်သွားအဲ့သူဆိုင်ရာပေါ့အရုပဘုံကိုရောက်တယ်လို့ပြောတာနော်ဒါတပြည့်ကနောက် ဆက်တွယ်မိကွာဆိုတော့ဒီလိုမျိုးရှုလိုက်တော့အရုပဘုံရောက်သွားတဲ့ပြမာကြီးကိုတပည့်တော်ကထူးမယ်ဆိုလို့ရှိရင်ဘယ်လိုမျိုးနဲ့ထူးရမလဲဗျ။ဒါရေးနည်းနည်းလေးပြတ်သွားတယ်အဲ့နှစ်ချက်သုံးချက်လောက်ပြန်ပြောပါအောင်နော်။ပြမဗျ။အခုဟိုဘောနော်ဒီဇိုင်းတွေကိုရောက်သွားတဲ့လူတူတယောက်ကစုတည်သွားပြီးခါကြတော့အရုပဘုံမှာပြမာသွားဖြစ်ပါတယ်ဗျ။ ဖြစ်သွားပြီဆိုလို့ရှိရင်တပည့်တော်ကဘယ်လိုမျိုးအနေနဲ့သူ့ရမှာလဲဗျာဘာလို့ဆိုလို့ရှိရင်အရူပဆိုတော့ရုပ်မရှိဘူးဆိုတဲ့အခါကျသူ့ကိုဘယ်လိုအရူပပုံမှာရှိရဖြစ်မှာရောတပည့်တော်ကဘယ်လိုမျိုးနေရမှာလဲဗျာအဲ့ဒါလိုတကယ်ဟိုခုနကပေါ့ရောက်တဲ့ဟာလေးနည်းနည်းပြန်ပြောအောင်ပေါ့အဲ့တော့ ဟိုဒီဇန်တွေကိုရရင်အတုပပုံရောက်မယ်ဆိုတာနည်းလေးတော့နားလည်အောင်ပြောတာနော်စကလုံးအရာမှန်ပါတယ်ဒီကကြီးတုံးတာမှားတယ်ပြောတာမဟုတ်တော့နည်းလေးနားလည်အောင်စဉ်းစားမှာဖြစ်ဆွဲပြောနေတာတကူကြီးဒီဇန်တွေကိုရနေရုံနဲ့တော့ဓမ္မဘုံလုံးမရောက်နိုင်ဘူးနော်အဲ့တော့ဒီဇန်တွေကိုတည်တဲ့အထိသူကဟိုထိမ့်တာနိုင်မှာမစကြပါဆိုပြောချင်တာကဒီဘဝမှာယောဂီတယောက်ကတရားအထုတ်လိုက်တယ်အတုပဝသနာဇန်တွေရသွားပြီဒါကအထုတ်တဲ့အချိန်မှာပေါ့ဒါပေမဲ့သူကနောက်တစ်ချိန်မှာပေါ့သူကအထုတ်တဲ့အခါမှာဟိုနောက်တစ်ချိန်ဒီကနေ့အချိန်ဒီသူအမြဲတမ်းလေ့ကျင့်တာကဥမာ ဆိုရင် तू ကအရူပဘုံကိုမရောက်တော့တတိယဇံကိုပဲထိန်းထားတာတတိယဇံပဲဒီလိုတော့ရှိတယ်။ဒါပေါ်ဒါကဟိုဘုဒ္ဓတပြောတာ။အတုတော်ထားရေပုံရချုံပြောရင်ဒီအရူပဇံတွေကိုဟိုခုနလိုပေါ့။ဒီကနေ့ထိန်းထားနိုင်မယ်ဆိုရင်တော့ဒီအရူပပြမဘုံကိုရောက်မှာ။အဲ့တော့ဘယ်လိုပုံစံနဲ့မြင်ရမလဲဆိုတာကတော့ခုနဟိုရုပ်တရားမရှိတဲ့အတွက်ကြောင့်အထေကိုဒရက်အနေနဲ့တော့ပြကြည့်တာဟိုမရှိဘူးပေါ့။ဟို ဘယ်လိုပြောမလဲဆိုတော့ထေကိုဒရတ်နေတယ်တော့မရှိဘူးဒီယုတ်တရားကိစ္စသို့တော့ဟိုသိနိုင်တာဘယ်လိုသိနိုင်လဲလို့မေးရင်တော့ဘယ်လိုသိနိုင်လဲလို့မေးရင်တော့ဒီခုနဘင်းရင်တကုတ်ကိုရတာတယ်ဆိုခဲ့တဲ့သူတော်ကောင်းတယောက်အနေနဲ့တော့သူကဒါတွေကိုထင်ရှားရှိတယ်ဒီမြမကြီးတွေထင်ရှားရှိတယ်ဆိုတာကိုသိနိုင်တာပေါ့။ဟောဦးဇင်းတို့အဲ့ဒါနဲ့ပတ်သက်လို့ဘုဒ္ဓတာလေးတခုပေါ့။ဦးဇင်းတို့ မြန်မာတွေမှာသူကဟိုဂါဂါနာရိတ်တရားနတ်တိဆိုတာရှိတယ်ဂါနာအစရှိတဲ့ဟိုအိန္ဒြေတွေမရှိဘူးဆိုတာကအဲ့ဒါကသူကဟိုဟိုမရှိတာမဟုတ်ဘူးဟိုပုံစံမရှိတာမဟုတ်ဘူးဒါပေမဲ့အဲ့မှာဂါနာအကြည့်တက်ဇင်ဝအကြည့်တက်ကာယအကြည့်တက်ဆိုတော့အကြည့်တက်တွေမရှိတာပေါ့နော်အဲအဲ့ဒါကဟိုဒီဒီပြမာတွေမှာပေါ့ ဒီသို့တော်ဒီအရဝဗြမာတွေမှာတော့သူကဒီယုတ်တရားကိုကိုသူကယောချဆက်စုပ်ပြီးတော့သူကဟိုယုတ်တရားကိုမလိုချင်တော့တဲ့အတွက်ကြောင့်ပွားများတာဖြစ်တဲ့အတွက်ကြောင့်ယုတ်အနေနဲ့ဒီဒီယုတ်ကိုမိတွေ့ဖြစ်မဲ့ပေါ့ယောဂမျက်စိယောဂနာယောဂစသည်အပြင်ဒါတွေပါသူကဟိုစင်ကျင်လိုက်တဲ့အတွက်ကြောင့်သူကယုတ်အနေနဲ့တဲကို drug ကတော့သူကမရှိတော့ဘူးเนาะမရှိတော့တဲ့အတွက်ကြောင့်မျက်စိနဲ့ဒီ trago drug ကြီးမြင်အောင်တော့အကြည့်လို့မရဘူး အဲတိညာနဲ့ပဲဆင်ခြင်းပြီးတော့တိညာနဲ့အတိုင်းတာပဲရှိတယ်နော်အရှင်ပြဟိုဒီအရူပဟိုမှာရှိတဲ့ပြမာကြီးကအာဟိုပေါ့နန်းတစ်ခုအနေနဲ့တပြိုတော့တူးတယ်တပြိတော့ကဒိဋ္ဌိဝင်သွားမှာပေါ့ဘာဖြစ်ဆိုရှင်သူ့ရဲ့ဝိညာဉ်လေးလို့ဆိုပြီးတော့တွေးမိအာတပြိတော့ကဟိုဒိဋ္ဌိဝင်သွားမှာပေါ့ဗျာဒီခါကြီးဘယ်လိုပြောချင်တာလဲပြန်တစ်ချက်ကလေးမေးပြပါ ရှင်ပြတပည့်တော်အကယ်၍ပေါ့နော်ဒီဗြမာအရုပဘုံမှာရှိရဲ့ဗြမာကအာယုံမရှိဘူးနံဆိုတဲ့ဟာလေးနဲ့ရှိနေရဲဆိုတဲ့ခါကျတော့နံဆိုတဲ့သဘောတရားလေးခေါင်းနဲ့ဘယ်လိုပေါ်လဲဆိုသူ့ရဲ့ soul ပေါ့နော်ဝိညာဉ်ဆိုတဲ့ပုံစံမျိုးမျိုးဖြစ်သွားရင်တပည့်တော်ဒါဒီဒိဋ္ဌိဖြစ်သွားမှာပေါ့နော်ဖေ။သူကအဲ့ဒါဒီလိုရှိတယ်ဒီခါကြီးခုနဟိုစကလုံးအရာတော့နည်းနည်းလေးစင်းနေတိုးတော်ကဆိုးဆိုတဲ့ဟာကသူအတ္တ အတ္တရှိတယ်သူကမြဲနေတယ်စိုးဆိုတဲ့သဘောကဦးဇင်းတို့ဒီမြဲနေတဲ့ဟာပေါ့နော်သူကဆိုကြလို့ဒီဘဝကနေပြောင်းသွားတယ်လူတယောက်ပဲဖြစ်ဖြစ်ပေါ့နတ်တစ်ပါးပဲဖြစ်ဖြစ်နတ်သက်ကျွေးသွားတယ်လူလူဆိုလဲဆုံးသွားဆုံးသွားတဲ့အခါမှာတည်သွားတဲ့အခါမှာနောင်ဘဝတစ်ခုကိုဒီဟာလေးကမပြတ်မစီးနဲ့နောင်ဘဝတစ်ခုကိုကူးသွားတယ်ဆိုတဲ့အဓိပ္ပာယ်ကြီးစိုးပဲဒါပေမဲ့ဒီမှာရှိတဲ့ခုနဝိညာဉ်ကြတော့ခုနဟိုအတုပါပြမာတွေမှာရုပ်မရှိလို့နန္တရားတစ်သက်ရှိဆိုသူကတရားကသူကမြဲနေတာမဟုတ်ဘူး ဆိုကြမလို့အဲ့အဲ့ရူပမြမာတခုကလည်းသူ့မြမာတက်ကြွေပြီဆိုကြဆိုကြွေရင်သူဒီအောက်မြမာပုံတွေပဲပြန်ဆင်းခြင်းပေါ့နောက်ဆုံးဒီကာမဘုံဒီရောက်တဲ့ဒီပေါ့တို့ဒီဘဝကခုနဒီဟိုဝိညာဉ်လေးတစ်ခုပေါ့ဒီဝိညာဉ်လေးတစ်ခုကသူကမပြတ်မစီးပဲနဲ့ဘုံတစ်ခုအနေနဲ့ရွေ့သွားတာမျိုးမဟုတ်ပဲနဲ့ဒီသုတိစိတ်ကြသွားတဲ့အခါမှာအဲ့မြမာရဲ့ခုနသုတိစိတ်မရှိတော့ဘူးမရှိတဲ့အချိန်မှာနောက်ဘဝတစ်ခုကဟိုပြိတ္တန်နေစိတ်အနေနဲ့ပြန်ဖြစ်တော့သူတို့ကြားထဲမှာသူကဟို မပြတ်မစည်းနဲ့တည်နေတယ်ဆိုတဲ့ဒီဟွာပေါ့ဟိုဆိုးဆိုတဲ့ခုနကအတ္တအတ္တမရှိဘူးအတ္တနဲ့သူကသင်္ခါရအနေနဲ့ပဲသင်္ခါရဓမ္မတွေဒီဖြစ်ပြီးတာနဲ့သူဒီပြတ်သွားတယ်ရုပ်ချင်းအဲ့ဒီသဘောနဲ့အနေနဲ့သွားတဲ့အမီမျိုးကိုမြင်အောင်ကြည့်ရင်တော့ဒါဓမ္မဒိဋ္ဌိဖြစ်တယ်ခုနပြောသလိုပေါ့ခုနဆိုးဆိုတဲ့ဒီအတ္တအနေနဲ့သွားကြည့်လိုက်မယ်ဆိုရင်တော့သူကမိစ္ဆာဒိဋ္ဌိဖြစ်နိုင်တာတင်ပါဗျာဦးဇင်းတို့တုတ်တန်တခုရှိတယ်အဲ့ဒါနဲ့ပတ်သက်လို့ ဟိုဘာလဲဆိုတော့ဒီသမာဓိဋ္ဌိဉာဏ်အမြင်ကိုပြည့်ပြည့်စုံစုံပေါ့ဒီနားလည်မထားလို့ရှိရင်ဒီမိစ္ဆာဟိုအယူမှားတတ်တယ်ဆိုတာမျိုးပေါ့သူတို့ဘုရားရှင်မပွင့်ခင်ရှေ့ရှေ့ပေါ့သူတော်ကောင်းကြီးတွေလည်းဒီလိုမျိုးပဲသူတို့ကဟိုကြင်ညာကောင်းတဲ့အလုပ်တွေပေါ့နော်ကာယကံဝစီကံစင်ကြယ်အောင်လုပ်ပြီးတော့ဒီဘာဝနာလုပ်ငန်းတွေနဲ့သူတို့ပွားများကြတယ်အဲ့လိုပွားများတဲ့အခါမှာသူတို့ကထိုက်တဲ့ဟိုခုနတကုတ်ဘိန်ကြီးနေရကြထိုက်တဲ့တကုတ်ဘိန်ကြီးကတော့ခုနဆိုကြပါစို့ ဟိုဗြမာဘုံရောက်သွားတာမျိုးပေါ့ဒါမျိုးတွေသူတို့မြင်ရတယ်မြတ်တို့ဗြမာတက်တွေတိတ်ရှင်းနေတဲ့သူတော်ကောင်းကြီးကြတော့သူတို့ဟိုအဲ့ဟိုအတိတ်ကိုလည်းသူတို့အရင်ကောင်မချိနိုင်ဘူးဟုတ်အနာဂတ်ကိုလည်းဒီဟိုဟိုဗြမာတက်ကုံနဲ့ဒီသူတို့လှမ်းပြီးတော့မချိနိုင်တော့မချိနိုင်တဲ့အခါကျအဲ့မှာသူတို့ဘာသွားပြီးတော့တွေ့တော့ဆိုတော့ဘာပဲအယူသွားမှာတော့ဆိုတော့ဩဒီဟာကဟိုမပြတ်မစည်းနဲ့တီးနေတဲ့ဘုံဌာနပါလားလို့သွားတွေးလိုက်ပြန်တယ်မှသူကခုနအယူမှားတယ် နောက်မတည်ဘူးမတည်ဘူးဆိုတာကဘာမတည်ရတော့ဆိုတော့ဘဝတစ်ခုမှာပေါ့သူတော်ကောင်းတယောက်ကသူကဟိုဟိုကောင်းတာတွေအများကြီးလုပ်တယ်သို့တော့မကောင်းတာလည်းဘဝတစ်ခုမှာတစ်ကြိမ်တစ်ခါပြုမိတာရှိမယ်ပေါ့ဒါပေမဲ့ရေပုံရခြုံကိုကြည့်ရင်တော့ဒီလိုကဘဝတစ်ချောင်းလုံးမှာသူတော်ကောင်းလူကောင်းပေါ့ဒါပေမဲ့အဲ့လူကတည်သွားတယ်ဒါသူတို့ကတကိုးခုနနည်းနည်းလေးရှိတဲ့အခါကျတော့အဲ့လူဒီဘယ်ဘဝရောက်တယ်ဆိုတာလောက်ကိုသူတို့ကမြင်နိုင်တယ်မြင်နိုင်တဲ့အခါကျတော့သူကလှမ်းကြည့်လိုက်တယ်အခုတင်္ဂလာ လောကမှာကလူကောင်းလို့သတ်မှတ်တဲ့လူတယောက်ပေါ့ဒါပေမဲ့သေးသွားတဲ့ကကအပေလေးပုံတစ်ပုံပုံကြသွားတယ်အဲ့ခါကျတော့သူတို့ကကကသူတို့ကောင်းကြီးတွေပေါ့တကယ်တော့သူတို့မှတကယ်သူတို့ကောင်းစိတ်နေပါမယ်ဒါပေမဲ့ तू မြင်လိုက်တာနှမ်းကြည့်တော့အော်ဒီလူကလောကသတ်မှတ်တာလူကောင်းပါပဲဒါပေမဲ့ခါကျတော့ဟိုမှာဟိုဒုက္ခရိဘုံဘွားရောက်သွားတယ်ဆိုတဲ့အခါကျတော့အဲ့မှာသူတို့ကကအယူအတကမားပြကောင်းတာလို့ဒီမှာမဟုတ်ပါဘူးကံကံရဲ့အကျိုးကိုအဲ့မှာပြစ်ပယ်လိုက်တဲ့ဝါဒတခုမိစ္ဆာဒိဋ္ဌိတခုသူတို့ဖြစ်ပြန်ကုန်အဲ့လိုမျိုးပေါ့နတ္ထိကပေါ့ အဲနတ္တိကဝါဒဆိုပြီးဒီလိုဖြစ်ပြတယ်နတ္တိကမိစ္ဆာဒိဋ္ဌိအယူပေါ့ဒီလိုဖြစ်တယ်ဒါကြောင့်မလို့ဦးဇင်းတို့အတိညာဏ်တစ်ခုဒီပြည့်ပြည့်စုံစုံသိရင်တော့ခုလိုပေါ့ဗိဓမာတွေနဲ့ခုလိုဆရာသမားတွေနဲ့လည်းဒေတာတွေနားလေတွေခုနဘုံပေါ့ဒီလိုသိတာတဲ့ပုံကိုတယောက်တည်းတော့ဒီခုနစိုးဆိုတဲ့ပြဿနာမရှိဘူးသင်ပြောချင်တာလားအဲသူကဒါခုနသင်္ခါရအနေနဲ့ပဲသူမြင်တယ်သင်္ခါရတစ်ခုအနေနဲ့ဟိုဒီဘောမှာသုတိပြည့်ကြီးတည်လုံးသွားတယ်ဒီဘောမှာဘာမှမရှိတော့ဘူး ဒီယုံနံတန်တန်စင်နဲ့ဆက်ပါသွားတာမဟုတ်ဒါပေမဲ့ဒီယုံနံတွေကအကျိုးဆက်အနေနဲ့ခုနဦးစင်းစစောဟောကွက်ထဲမှာထည့်ခဲ့သလိုပေါ့ဟိုသင်္ခါရတရားဒီဖြစ်ပြီးတာနဲ့ပြက်သွားတယ်ဒါပေမဲ့ तू ကဘာကြံခဲ့ဆိုတော့ဒီကြံခဲ့တဲ့ယုံနံခန္ဓာအစဉ်မှာခုနစွန့်ရင်ကမ္မတတ္တိလေးအနေနဲ့ तू ကမြုပ်နှံခဲ့ပြီးမှချုပ်ပြက်သွားတယ်ချုပ်ပြက်သွားတော့ဒီစွန့်ရင်လေးကအကြောင်းတိုက်ဆိုင်လာတဲ့အခါမှာနောက်ထပ်အကျိုးတစ်ခုအနေနဲ့ तू ကထုတ်လွှင့်ပေးလိုက်လို့နောက်အကျိုးတစ်ခုအနေနဲ့ဖြစ်သွားခြင်းမျှတာဖြစ်တယ်ဒီ နန္တရားအနေနဲ့ခုနဟိုရုပ်မရှိတော့လို့နန္တရားအနေနဲ့စိုးအနေနဲ့အတ္တအနေနဲ့သူကယူလျသွားခြင်းမဟုတ်ဘူးဆိုတာမျိုးကိုဦးဇင်းတို့နားလည်ထားဖို့လိုတာပေါ့အဲအဲ့လိုနားလည်ထားရင်တော့ဦးဇင်းတို့ကဒီရူပအရူပဆိုတဲ့ဒီလိုပြမဘွားတွေကိုလမ်းမြော်ပြီးတိတ်တန်းရှိတဲ့ဘွားတွေကြည့်ရင်တောင်မှပဲဟိုဒီသင်္ခါရရဲ့သဘောတဘာဝနဲ့ဟိုအတ္တဆိုတဲ့ဒိဋ္ဌိအစွန်းဘက်ကိုဦးဇင်းတို့ကလွတ်မြောက်နိုင်တယ်ပေါ့အဲ့ဒီအစွန်းဘက်ကိုမနှင်းမိဘူးအဲ့လိုမဟုတ်ရင်တော့ခုနပြောတာမျိုးက သိဉာဏ်မပြည့်စုံခဲ့ရင်တော့အဲ့လိုမျိုးအယူတော့ဖြစ်တတ်တာပေါ့နော်။အော်တပည့်ရဲ့နောက်ဆုံးမေကွန်ကြီးတစ်ခုအားအရှင်ဗျာ။အရူပဗမာဘုံကရက်ပြစ်ရှိပါတယ်မှာပါပါလားဗျ။ဘာလို့ဆိုဖျားပွင့်လို့ရှိရင်လည်းမသိနိုင်ဘူးဆိုတဲ့အခါကျတော့တရားလည်းနာလို့မရဘူးဆိုတဲ့အခါကျတော့အဲ့ထက်မှာရက်ပြစ်ရှိပါတယ်မှာပါပါလားဗျ။ပါတယ်ဒီကိစ္စ။ရက်ပြစ်ရှိပါတယ်မှာပါတယ်အတ္တညတဗြဟ္မာကောအရူပဗြဟ္မာတွေကောပါတယ် ဘုရားဘူးတရားနာခွင့်မရလို့ပါတာပေါ့နော်ဒါတပည့်ကအဲ့လိုမျိုးပါတဲ့အခါဘုရားရှိခိုးတဲ့အခါဆုတောင်းတော့ရက်ပြည့်ရှိပါတို့ပါကင်းလို့ရပါဤဘုရားဆိုပြီးဆုတောင်းပြီးတော့ဒီဟာကိုရှုတဲ့အခါကျရင်နှစ်ခုကဟို conflict ဖြစ်မနေဘူးလားဗျဒီလိုတူဒီလိုပါကောနော်ဦးစောစောဟိုတကယ်ရဲ့အိဇာတရားပေါ်မှာလည်းမူတည်ပါတယ်ဟိုဆန္ဒဓာတ်ပေါ့နော်ဆန္ဒဓာတ်ပေါ်မှာမူတည်တယ် ကိုကဒီဘဝကိုတောင်းတပြီးတော့လုပ်နေတာလားခုနကကဗမာဘဝတစ်ခုကိုတောင်းတပြီးလုပ်နေတယ်ဆိုရင်တော့ဒါဟိုမကောင်းဘူးသို့တော့တမာရီတစ်ခုအနေနဲ့ရအောင်ကိုကစူးစမ်းတဲ့အပိုင်းမှာဒီဇန်တမာဘတ်တွေကဦးဇင်းတို့ခုနပြောသလိုပေါ့သူ့ရဲ့ဟိုအကျိုးရှိတယ်ခုနဦးဇင်းတို့တမာနိတန်တာကထာဆိုတာရှိတယ်မှန်တော့ဒိဋ္ဌဓမ္မဒုက္ခဝိရာရှိတယ်။ဟိုကဇံဝင်စားနေတယ်ပေါ့တခါကြီးကရူပဝါသရဇံဝင်စားတာတဲ့အရူပဝါသရဇံဝင်စားတာဟဲ့မျက်မှောက်ရဲ့ကိုမှာတော့တူ့ကိုမတူဘူး အဲသူတကယ်ချမ်းသာမှုငြိမ်သက်မှုချမ်းသာတယ်ဆိုတာလည်းပေါ့ဒုက္ခမရှိတဲ့အတွက်ချမ်းသာတယ်ဆိုတဲ့စကားလုံးတည်းဦးဇင်းတို့ငြိမ်သက်ပြီးတော့အေးချမ်းမှုကတော့ဘလို့မှမတူနိုင်ဘူးဒါလောကီဟိုတမာဘတ်တွေထဲမှာပေါ့ဥမာလောကုတ္တတမာဘတ်တွေရရင်တော့ဒါပေါ့အဲ့တော့အဲ့မှာသူကနံပါတ်1မတူနံပါတ်2ဒိဋ္ဌဓမ္မဒုက္ခဝိရလာပြီးတော့ဝိပဿနာနိတန်တာဝိပဿနာနိတန်ဝိပဿနာအားထုတ်ခြင်းအကျိုးရှိတယ် အဲ့တော့တမာရီနက်နက်ရှန်ရှန်ရလာတဲ့ပုံကတမာရီကိုနက်နက်ရှန်ရှန်ထူထောင်ပြီးမှဝိပဿနာကိုအားထုတ်ကြည့်အဲ့ဒီဝိပဿနာကဉာဏ်မြင်တန်ရှင်းမှုအဝိပဿနာဉာဏ်မှာခုနနိဝရဏခိုမှုနည်းမှုစသည်အပြင်အကုန်လုံးကဝိပဿနာရှိရတဲ့အခါမှာတကယ်ကိုတက်တောင့်တက်တာရှိမှုအဲ့ဒါတွေကတော့ဘာနဲ့မှမတူဘူးဒီတမာရီမရှိတိုင်းတော့ဘလို့မှတိုင်းတာနှိုင်းတာလို့မရအောင်ဒါဒုတိယအကျိုးတစ်ခုအဝိပဿနာနိတန်တာပြီးတဲ့အခါကျတော့အဲဗိညာဏိတန်တာပေါ့ထားပေါ့ဒါကတော့ဗိညာဉ်ရတဲ့ပိုင်းပေါ့နော် နောက်တစ်ခါအာဘဝဝိတေတာနိတန်တဘဝထုကိုရတယ်ပေါ့ဘဝထုကိုရရောငါဒါဗြဟ္မပေါ့ဒါလည်းကိုမလိုချင်ထားအောင်နောက်တစ်ခုနိရောဓာနိတန်တနိရောဓသမဘတ်ဝင်စားခြင်းဆိုတဲ့အကျိုးရှိအဲ့တော့နိရောဓသမဘတ်ဆိုတော့နာဂံနဲ့ယန္နာဖြစ်သွားနိရောဓသမထားခြင်းနေပေါ့အဲ့ဒီကကြရင်ဒီလိုသမဘတ်တွေရမထားရင်ဝင်စားလို့မရအောင်အဲ့တော့ ကိုကအဲ့ကြမှာငါထပြီးတော့ဒီရှိရတော့မလိုချင်ဘူးမလိုချင်ဘူးပယ်ထားပြီးအဲ့ကြမှာညောလာတမဘာလေးဝင်စားခြင်းကမှတမဘာပြန်ဝင်စားမယ်ဒီလိုတော့လုပ်လို့မရဘူးဒါတခုနောက်ခုနဟိုပြောချင်တာကဟိုဗိညာဏိတန်တာပေါ့ဗိညာဏိတန်တာဆိုအဘိညာဉ်တကိုးဆိုတာလည်းပဲဟိုတခါကြီးအခုဟိုပွင့်လင်းပြောရရင်တကိုးမလိုချင်ဘူးလားလိုချင်ပါပဲလိုချင်တော့လိုချင်ပါပဲပေါ့ဟုတ်တယ်မလား ဒါတကူတော့လိုချင်တယ်တမာဘကြာ၈ပါးပြည့်အောင်မလိုချင်ဘူးဆိုရင်ဒါကအာမထုတ်ချင်ဘူးဆိုရင်ဒါလည်းပဲလျော်ညီတဲ့ဟို reason တော့မဟုတ်ဘူးပေါ့နော်အဲ့တော့ဦးဇင်းတို့ကကိုယ့်ရဲ့ရည်ရချက်ပေါ်မူတည်ပါတယ်ငါဒီမြစ်ပစ္စုပန်မှာချမ်းသာနေခြင်းနဲ့ဒါအားထုတ်လို့ရတယ်အဝိပဿနာတွေကိုတကယ့်ကိုတက်တောင့်တက်တာနဲ့အစင်းမြင့်အားထုတ်ခြင်းနဲ့ဒါအားထုတ်လို့ရတယ်အခုဘုံကခုနဗြမဘဝကိုလိုချင်တယ်ဆိုတဲ့စိတ်ကိုမှမရှိရေဘာမှမဖြစ်ပါဘူးဗြမပြည်လည်းပဲဒီဇံရသွားလို့ရောက်မသွားပါဘူး ကိုကအဲ့ဆံကိုဝင်စားတာမဲ့တေဂာနိဒီလျောမကြအောင်ထိန်းထားနိုင်ပါမှဒီဘဝကြီးကိုမမောလို့ဥမာဆိုကြပါစို့အာကအရုပဘဝကိုမမောလို့အရုပဇံတစ်ခုခုကိုလျောမကြအောင်ထိန်းထားမယ်တေဂာနဲ့ဒီတခါလေးကြိုးစားအားထုတ်နိုင်မယ်ဆိုရင်မှတော့ရောက်မှာပါဟိုနှုတ်ဆိုရင်မရောက်ပါဘူးဟုတ်မလားအားထုတ်လို့တော့ရတယ်ဒါပေမဲ့တေဂာနိမှာအဲ့ဇံကိုကိုကဝင်စားမထားရင်ကိုလိုချင်တဲ့ဥမာအောက်ပြမဘုံပဲဖြစ်ပြီးလို့မလို့တာမန်ဒီဝိပဿနာကိုထိန်းထားလို့နတ်ပြည်လူပြည်ဆိုတဲ့သူပိဘုံဘောရနိုင်တယ် အဲ့တော့တိတ်လေရန်ကြီးဟိုပေါ့နော်မစိုးရင်မှလည်းပေါ့မလားရှင်းတော့ပါပြီဗျာအော်နည်းနည်းလေးငယ်ဆရာတော်ဖះကိုရှောက်ချင်ရှောက်လို့ရပါပြီအရှင်မြတ်တပည့်တော်ဟိုဟာနည်းနည်းလေးငယ်ပါဗျာဟောတပည့်တော်မေးချင်တာအတူလေးပါပဲဗျာတပည့်တော်ဟိုအချိန်နဲ့တိတ်ဆရာတော်ဗျာအတွက်မရှိတော့ဘူးဆိုတော့လေဟိုဟာအဲ့အာရုပတွေမှာလေစဗျာအဲ့ဟိုဟာပေါ့ အာအဲဝိညာဉ်ဉာဏ်ယရနာကလည်းပဲအာယုံကပရမတ်အာယုံကိုပဲသူကပြူတာပဲလေနေဝတင်ညာကလည်းပဲပရမတ်အာယုံကိုပဲပြူတာပဲဗျာဒါပေမဲ့ဝိပဿနာယာနိကဝိပဿနာကိုကူးတဲ့အချိန်ကြတော့နေဝတင်ညာနာတင်ညာဆိုရဲစရုထအရူပဇံနဲ့မရဘူးလို့ပြောပါတယ်ဗျာပရမတ်ချင်းတူတူဟိုအဲ့ဒီဒုတိယအာရောပဇံကမှ ဘာဖြစ်လို့ဝိပဿနာရဲ့အဖြစ်အပျက်ကိုနာမရူပနဲ့နာမ်ပိုင်းမှာပေါ့နော်ဗျာဘာဖြစ်လို့ဟိုရှုလို့ရပြီးတော့သရုပ်ထမှာကြတော့ဘာလို့ရှုလို့မရတာလဲဗျာပရမတ်အာယုံပဲဖြစ်နေတာဆိုတော့တပည့်တော့အဲ့ဒါလေးသိချင်တယ်ပေါ့ဗျာညမရတော့တူတူလေးလို့မေးတာဒါပေမဲ့ဖြေရမှာတော့အရှိကြီးဖြစ်ဟုတ်လားဗျာရဟဲ့ဗျာအရှင်ဗျာဟိုအချိန်မရှိတယ်နည်းနည်းလေးပြင်မယ်ဦးနဲ့ဒီမှာတွန်းကောက်သွားပြီနည်းနည်းလေးတော့ဖြေပါမယ်တင်မတင်မဗျာရပါတယ်ဗျာဒီလိုပေါ့သူကရှုမရတာမဟုတ်ဘူးတကယ်မကြီးတွန်းတော့သူက နေဝညာနာညာယနာဉာဏ်မှာကနန္တရားတွေကတိတ်ပြီးတော့တိမ်မွေးတယ်တိမ်မွေးတဲ့အတွက်ကြောင့်ဟိုနယဝိပဿနာဗရနယဝိပဿနာဆိုတာရှိတယ်အဲ့တော့သူကနန္တရားတစ်လုံးစီတစ်လုံးဆိုကြပါစို့ဦးဇင်းတို့ကဟိုဟိုဒီခုနကကမကြီးကဟိုဒီဒုတိယအရူပဇာနဲ့စတုဒ္ဓအရူပဇာဟိုပြောတော့ဆရာကပဲကင်ပြောမယ်နော်ဒါအတူတူပဲနန္တရားသို့တော့ဆိုကြပါစို့ဒီ ဟိုဒုတိယအရူပဝတ္တရာဇံဖြစ်တဲ့ဝိညာဉ်ဉာဏ်ဇံကြတော့ဇံကိုဝင်စားဇံမတာအဲ့နန္တရားကိုတလုံးဒီတလုံးဒီပေါ့နော်ဥမာကဖတ်တာဟိုဖတ်တာကဟိုကြည့်ပြီးတော့အိဋ္ဌဒုက္ခအနတ္တဒိမဝေဒနာအိဋ္ဌဒုက္ခတင်ညာသင်္ခါရဝိညာဉ်အစအကုန်လုံးသူကဟိုတလုံးဒီတလုံးဒီပရမတ္ထဘောဒီဇဏ္ဏတရား30နဲ့တလုံး30နဲ့နှလုံး30တလုံးပေါ့30တလုံးလုံးဒီတလုံးဒီဝိပဿနာရှုသွားလို့ရတယ် ဒါပေမဲ့ဟိုနေဝတညာနာတညာယနာဇန်ကြတော့ဒီဟိုဒီခိုင်မှာဖြစ်တဲ့ဇန်နန်တရားတွေကတိတ်ပြီးတော့တိမ်မှုတဲ့အတွက်ကြောင့်တစ်လုံးစီတစ်လုံးစီဝိပဿနာရှုဖို့မဖြစ်ဘူးလို့တော့ပြောတာတိုးတော့အဲ့ဇန်နန်တရားကိုဝိပဿနာရှုမရတာတော့မဟုတ်ဘူးအဲ့ဇန်နန်တရားအလုံးကိုခြုံငုံပြီးတော့ဒီဝိညာဉ်နေတာယနာဇန်ပေါ့နော်ဒီဇန်နန်တရားတွေကိုခြုံငုံပြီးတော့ဝိပဿနာရှုမယ်ဆိုတော့ဝိပဿနာရဲ့ရှုခံအနေနဲ့တော့သူကရှည်ရသေးတယ်ဘောပေါက်လာမြင်တယ်ကမနူးညံ့တအားနူးညံ့သွားလို့လားဗျတင်ညာမရှိလို့လားဗျ နုညံ့တိမ်မွေ့သွားလို့သူကနေဝတင်ညာနာတင်ညာဆိုတဲ့သဘောကတင်ညာရှိသည်လည်းမဟုတ်တင်ညာမရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်အဲ့တော့တော်တော်မရှိဘူးလို့လည်းပြောလို့မရဘူးရှိသေးတယ်ဒါမဲ့ဟိုသင်အခြားဇန်တရားတွေလိုတင်ညာကြီးကထင်းထင်းရှားရှိတာဆိုအဲ့လိုလည်းမဟုတ်ဒါမဲ့တင်ညာတစ်လုံးလည်းမဟုတ်ဒါတင်ညာကိုဥတည်ပြောလို့အဲ့ဒီမှာဒီနေဝတင်ညာနာတင်ညာယနာဇန်ခိုက်မှာဖြစ်တဲ့နန္တရားအလုံးပေါ့နော်ဒီသုံးတဲ့တစ်လုံးလုံးအကုန်လုံးကအင်မတန်နုညံ့တိမ်မွေ့တယ်သူ့အတွက်ကြောင့်တရုံးစီတရုံးစီကင်လွဲပြီးတော့ဒီတိမ်စီဖို့ဆိုတာ ဟိုရှုပွားသုံးသပ်ဖို့ဆိုခက်ခဲတယ်လို့ဒီလိုပြောတာပေါ့နော်ဟုတ်တင်ပါဗျာ။ညဦးတင်ပါတယ်ဗျာ။ရှင်းပါပြီဗျာ။တင်ပါ